ကြွကြမဲ့ပုဂ္ဂိုလ်ဖြစ်ပေါ်လာတော့ကြွကျင်တယ်လို့ရှိပါဒီမှာကြွတယ်လမ်းတယ်ခြားတယ်ပါလိချင်းဒီမှာမျိုးစမှတ်ပြီးသားပါဘုရားတကယ်ကြောက်ရင်တရားမရင်လို့နေမှာအနည်းဆုံးတဏှာကြီးကြောက်ပါမရတာဘုရားပုံရင်တာပြောပါလို့ဒီမှာမှာအစ်ကအာရုံသင်ကြားလို့တဏှာကြီးပေါ်ပြီးရလို့ပါပဲဉာဏ်နဲ့ပေါ်ပြီးဖြစ်လို့ပါပဲ เราเนี่ยกล้าอยู่บนหลักนั้นเลยแต่ถ้าอยากหาเรื่องขึ้นมาเลยแต่ว่าเชื่อเราเลยรู้แล้วก็คือมีผู้บรรลุญาติเลยนักการเวลาถึงงานเลยเชื่อมาเลยข้อระเบียบมันဝင်မှန်တမာရိဟာကြာကိုတူတတ်မယ်ဒီမှာမဟုတ်တော့ဝင်မှန်ကြောက်မှန်တဲ့အပြာပါဆိုတာတဲ့ခရီးကြမ်းတန်ပြောဒီကအပ်နေတယ် ต้องอายุกับเป็นคนตั้งคนเลือกตาดูနာဘုရားကသုဟဆုံးမှရရှိတဲ့တိတ်တူမှုဘုရားရိဟာကြာစေတာပြည်ရန်ဆိုတော့ဒီမှာတော့ရမှန်ကြသံဃာ့ဘုရားသက္ကနာပုဒ်ပါဆန္ဒမြတ်ဘုရားမြင်ကြတော်မူတော့တယ်အာရိယအကျိုးမှာမာရိဆိုတာဓမ္မစစ်ပါးတမိစစ်ပါးဟောတာပါ ဒါကဘုရားအကျိုးမှာလားယောဂီတွေလိုက်ပြီးခိုင်လို့ခေါ်ရခရီးတန်အောင်ကျေသာမှန်သံခါတာကျေခရီးတန်အောင်ကျေသာမှန်သံခါတာကျေဟုတ် တိယံဥပါဒံဝိညာအပြေမာရိတိယံသင်္နာဒံဝိညာအလေး လို့တရားရသွားတဲ့ပုဂ္ဂိုလ်တည်းရဲ့ကြောင့်မှတ်သားကြမှာတော့မြတ်စွာဘုရားပြိဋိဘံသံဃာမင်းမာရဝါတို့မှာသနာမြတ်တရားကံတုဒ္ဒရာဆိုတဲ့တရားကြီးလာပြီးတရားမျိုးဆက်ပါတော့မြတ်စွာဘုရားကကုသနာမနာမင်းရဲ့အမြဲဥယျာဉ်အတွင်းမှာအင်းင်းပြေခြင်းမတင်ရဲ့အပြနောက်ဘက်ကိုခေါင်းထားပြီးတော့ပြိဋိဘံဉာဏ်တော်မှာ လျောင်းပြီးတန်နေတာမျိုးတဲ့အချိန်အဲဒီချိန်မှာတိက္ကဒတကောက်ကမြတ်စွာဘုရားလာတရားကြောက်တော့မြတ်စွာဘုရားကတိက္ကဒတကောက်ကိုတရားအကျင့်ဟောတော့မြတ်စွာဘုရားကမဂ္ဂင်စပါးရှင်းတာကကုလေသာမျိုးနဲ့ဆင်းရဲမျိုးနဲ့တကောကိုတိက္ကဒကိုဟောပြတယ်မြတ်စွာဘုရားရဲ့တရားတော်ကိုတိက္ကဒတကောကြောင့်နှိမ့်ဆက်သွားပြီး ယဟန်ပြုကံတန်းလို့ယဟန်ပြုရတော့ကုသနာရဲ့အင်္ဂါဥရင်ကလူဒီပိတ်ဆိုက်တဲ့နေရာတနေရာမှာပါပြီးတရားအထုတ်တယ်။တရားကပြီးဘုရားကပြီးသိမှတ်တယ်။မတိုင်လို့တခါဖို့ဖြစ်ထောင်လာတဲ့ဘုရားဆိုက်တာဟာဘုရားအရင်ဆိုက်ပြီးတော့မှနာမထောင်တာအကောင်းတော့ဘုရားရင်ဆိုက်ပြီးဘုရားကရရှိတဲ့တမာတိ အပြတ်မဲ့ခန္ဓာနဲ့ဖောင်းလေးအခုဥမှတ်ပြီးတော့ပေါ်တာကြားရတဲ့ခန္ဓာပါတယ်ကြားရတဲ့ခန္ဓာပါတယ်ပါလို့ပြန်ခန္ဓာနဲ့ရရခန္ဓာနဲ့ရရတော့ရက်တယ်ရက်တယ်ခန္ဓာနဲ့ခန္ဓာနဲ့ခန္ဓာခန္ဓာခုတယ်ခုတယ်နေရာပြင်းတော့ပြင်းတော့ပါလို့ပြန်လက်ကမ်းနဲ့မှန်ကအကုန်လုံးသိတာပြီးတော့မိဘတကထိုင်နေတဲ့အခါကျမှ သင်္မာအာယုံနဲ့ပတ်ပြီးရှိလို့ပြီးရောဝိညာဉ်ဓမ္မရင်းနဲ့ခေါင်းဓမ္မရင်းသက်သက်မှုပါဒါကြောင့်မလို့ခေါင်းနဲ့အခါမှာဓမ္မရင်းဉာဏ်ဉာဏ်ရတာဓမ္မရင်းနဲ့အကလာဒါကြောင့်ဝိညာဉ်စေတနာဝိညာဉ်စေတနာပါဥပ္ပဒါတော့ကမိုင်းလို့ဒီဝိညာဉ်စေတနာပတ်သက်မှုတွေကအားရရတဲ့ဖြစ်ကိုဝိညာဉ်ဝိညာဉ်ဖြစ်ကိုကြားရဝိညာဉ်ကြားရလို့ဖြစ်ကို ကိုယ်နဲ့ကြရတဲ့အားနဲ့ဆက်ရတဲ့ပုဂ္ဂိုလ်ကိုရှိမှမလိုက်ရှိလို့အားတယ်လို့ဆိုရတဲ့လောက်ကြမှုရေကြမှုဝါရဲရဲကိုရှိရတာပဲအဲ့လိုရှိမှရတာတကူကိုရှိမှနေရင်ဆက်ဆံမှုရှိတမာရီအားကောင်းလာတော့အစိကံရဲ့အစိကံနာနဲ့သုတိဝိတ္တရဲ့မငြောဆင်းရဲ့အတ္တလိုက်တဲ့ဘဲကိုသိမြင်လာတော့အစိကံရုပ်ကြမှုရဲ့ပြုလုပ်ကြတဲ့နာမ်ရဲ့ ဒီနှစ်ခုကဖြစ်ဖြစ်ပြီးပြတ်သွားလည်းမငဲတဲ့တကောသူကမကနှိပ်ဆက်လို့ရှင်းရတဲ့တကောပုဂ္ဂတကအတ္တဉာဏ်မဟုတ်ရေရှားရုံနဲ့သူတိဒုက္ခရပါတယ်ဆိုတဲ့တကောလို့ဒီမှာတော့ဒီမှာဝိပဿနာဉာဏ်ရဲ့အချင်းချင်းသက်ချင်းရင်လာတစ်ခုနဲ့သံဝိပဿနာဉာဏ်နဲ့မြင့်တက်လာပြီးတော့နောက်ဆုံးမှာ မလေးကကိုလေးကရပြီးအရာဓမဏနဲ့အတ္တပညာကိုရတော့ဉာဏ်ဖြစ်သွားအရိယာနာဖြစ်တာပြီးတဲ့အခါကျတော့မှမြတ်စွာဘုရားကံတားပြီးတော့ဒီမှာရဟန်းကိစ္စပြီးကြောင်းပြောက်ထားတာအဲဒီဒီကတည်းကရဟန်းကိစ္စပြီးကြောင်းပြောက်ထားပြီးတော့မကြခင်နဲ့မြတ်စွာဘုရားပြိဋိဘံတန်သွားတာဒါကြောင့်ဒီဒီကတည်းကပြတ်တာမြတ်စွာဘုရားရဲ့နောက်ဆုံး ယဟနာတတိပဲလို့သာသနာမှာသင်ကြားဒါကြောင့်ဝိညာဉ်ရဲ့အခုဒီစိုက်ပြီးမှတ်လို့ရတယ်အခုပြောရတာတွေကိုသဘောပေါက်ရင်ဝိညာဉ်ဆိုင်ရင်တရားရှိမှမရရည်ရွယ်ချက်ကိုနားလည်နားလည်ခံရတော့ဖတ်ပြီးပြောရရင်ဝိညာဉ်ဆိုင်ရှိမှတာဟာဥရရတဲ့အကြောင်းလဲဖြစ်ရတဲ့ရှိမှတာမဟုတ်ဘူး အများကြီးရဲ့ညသိမှတ်တာမဟုတ်ဘူးအားကောင်းတဲ့တမာရီရရဲ့ညသိမှတ်တာမဟုတ်ဘူးအဟုတ်ပါရဲ့ဝိညာဉ်စားထမှာဖြစ်နေတဲ့ယုတ်ဒီနာမည်ရဲ့မမြဲခြင်းရဲ့ပုဂ္ဂိုလ်ကတော့အတ္တမိုက်ဆိုတဲ့တဘောလက္ခဏာ၃မျိုးကိုတိုင်းတိုင်းခြားခြားသိရယူရခြင်းနဲ့သိမှတ်ရတာအဲ့ဒါကိုသိသိကြကြသဘောပေါက်ဖို့လိုတယ် ဒီကဇဏစေတနာရတဲ့ဝိပဿနာတတိပမာရိဉာဏ်လေးကိုဖိုင်ပြီးအခုပါပါအောင်ဆက်မပြတ်ဆက်မပြီးဖိုင်နေနေရတယ်။အဲကားတဲ့ကလေးကြီးရင်ဉာဏ်နဲ့အထိုင်တတိပမာရိဉာဏ်ဆက်ဆက်မှုကြတဲ့ဖိုင်ရှိမှရမှာအများကြီးအထိုက်ကိုဖြစ်သွားတယ်။ဒါကြောင့်ဉာဏ်တလဲအထိုင်တလဲဆက်မရ။ဒါကလည်းဉာဏ်နဲ့အထိုင်အချိန်ကြီးများလို့မလို့ဘူး။ တရားအပြင်နေလိုက်ပြီးတော့အချိန်အတိုးဆက်လိုက်ရတယ်။ငါတို့အပြင်တော့အထုကမှာဉာဏ်နဲ့အချိန်တိုးပြီးပြီးတရားဝင်လာတဲ့အခါမှာထိုင်တာကိုအချိန်တိုးပြရတယ်။တခြားရုပ်တွေနဲ့လည်းခုမှရမှာလည်းပဲဉာဏ်ကရှိရရှိရမှာလည်းပဲအဲ့ဒီလိုအဲ့ဒီနဲ့မျိုးရဲ့အနိစ္စဒုက္ခအနတ္တတဘောကိုသူ့ကိုယူရပြတ်တော့ အခုကလည်းအခုကနန္ဒရဲ့ပူဇံပင်ကိုရင်းတဲ့တဘာဝလက္ခဏာနဲ့သူတို့ရဲ့အနုပါဒိဋ္ဌအနတ္တဆိုတဲ့အများဆုံးသဘောကာမညလက္ခဏာတွေကိုဒီဒီပြင်းပြင်းသိမြင်လို့ရုပ်ဖြစ်တဲ့နာမ်ဖြစ်တဲ့နာကိုကြည့်ရတာကြီးပါပဲတုံ့ငင်ရင်မြတ်တုံ့ခမ်းတာရင်မြတ်ကြည့်ရတာမဟုတ်ဘူးဒီကသူ့ကိုကြည့်ရတာဖြစ်တဲ့အတွက်မတူသေးဘူး စိတ်အတော်တန်ပြင်းရင်းသူချမ်းသာနေရမျှနဲ့ဝိပဿနာစိတ်ကပြီးကြလားမပြီးဘူးလားဟမ်မပြီးဘူးနော်ဘာကြောင့်မပြီးကြလဲမပြီးလို့လည်းဟုတ်လားဝိပဿနာဆိုတာကသိတာဟုတ်လားရုပ်ရဲ့ရုပ်နာရဲ့သဘာဝလက္ခဏာတာမဉ္ဇလက္ခဏာသိဖို့ရှိတာဟုတ်လား အဲ့တော့ပြိဿဆိုတာမတူသေးဘူးဥပိ္ပကပြီးတာလားမတူဘူးစိတ်တူနေရင်ဖမ်းလာရင်ညံ့တယ်မတူဘူးအနောက်ကျရင်ညံ့တယ်ပဲပြီးသလားမပြီးဘူးနော်ဒါကြောင့်ဒီမှာလည်းဥပဒနာဒိဋ္ဌိပြီးနေတယ်ဆိုတာသဘောပေါက်ရမယ်အဲ့ဒီအခုသဘောမပေါက်ဘူးစိတ်အတော်လုံးငြိမ်းလာလို့အမေငယ်မြတ်ပဲစိတ်ဆန်းတာလို့ရရင်လည်း တရားအထုတ်တဲ့ကိစ္စကြီးကြလားအထင်ရကြီးလေရင်းရောအမထုတ်တော့ပဲဆွဲဆွဲပြတ်တတ်တာတွေရှိတယ်။နောက်ဘုရားဆောက်ရမှာတတိထားကြတွေပြောပြီးတော့အသေးစိတ်အမူအရာရှိမှရမှာတတိထားကြလေးတွေပြောပါမယ်။ဒီအသေးစိတ်အမူအရာရှိမှတာကိုမဟာတတိပဋ္ဌာနာတုတ်တော်မှာသံဃာညတတ်တာအမဂုဏ်ကတိုင်းလို့ဘုဒ္ဓဘာသာတမန်ကပြောလို့ရတယ်။ ပฏิပနာဥပဒနာရဲ့ဆိုတာကရုပ်နဲ့နာမှာခဏမစဲဖြစ်ပေါ်နေတဲ့သဘောတွေကိုတဏ္ဍမလားမြင်းမြမလားဘလဘတောက်လူနေရတယ်မရှိရဲလက်ကြတဲ့နှစ်တိုင်းလက်သွားတဲ့မိနစ်တိုင်းစက်ကမိုင်းလေးမှာပဲမရှိဘူးလိုက်တဲ့ရုပ်နာနဲ့ပတ်သက်လို့လောဘတော်၎င်းဒေါသကောင်ဒိဋ္ဌိတော်၎င်းဒီကုလေတာတွေဝင်လာတော့တာပဲ ဒါကြောင့်ဈဉ္ဉံကြောက်တဲ့အခါနဲ့ထိုင်တဲ့အခါလိုပါတာကုလုံမျှနဲ့မလုံလောက်ပါဘူးမင်းမင်္ဂလာတစ်ခုလုံးလှုပ်ရှားမှုပြုနေမှုကိုယ်မူရမှန်နေရရောသင်္ကာရုပ်တန်တေးရုပ်လူပင်ရုပ်တမဲ့စိတ်စိတ်တဲ့စိတ်စိတ်ကြီးစိတ်စိတ်ဆိုးစိတ်တဲ့စိတ်တော်မှန်ရရောပါဖြစ်ပေါ်လာဖြစ်ပေါ်လာဖြစ်ဆဲဖြစ်ခိုင်မှာစူးစူးဆိုင်ဆိုင်အမြဲတည်းရှိတည်နေရပါတယ် လောကံပြုနေမှုအသေးစိတ်အမှုရောမဟာပฏิပဌာနာတိတ်တံပညာတိုင်းမှာလူရအနေနဲ့မြတ်စွာဘုရားကနားလည်မှုရတယ်ကိုယ်ကိုယ်တရားတိုင်းနောက်ကိုယ်စိတ်တိုင်းကိုယ်တိုင်းဆန့်နိုင်ခိုင်နိုင်ခတိုင်းသင်္ကန်းကိုင်နိုင်ဒုက္ကိုင်နိုင်အဝိဝတံစားပေါက်တိုင်းယူချိုးတိုင်းတဘူတဘာသွားတိုင်းစသည်မှာပါဝင်ဖြစ်တဲ့လှုပ်ရှားမှုပြုမှုတွေကိုကိုယ်ရဲ့ဆန့်နဲ့ခိုင်နဲ့ခတဲ့စသဖြင့် ခုနေရှိနေတဲ့အတိုင်းအမြဲနဲ့မြဲနဲ့ပြတိကပ်ပြီးတော့သုတိနေတဲ့မြတ်စွာဘုရားတန်ခါးများတိုင်းမှာမိန့်ကြားတော်မူခဲ့ပါတယ်ဒီမှာဘုရားတော်ဟာမြတ်စွာဘုရားဖွင့်ကြားတော်မူတဲ့အထွေထွေအမှုအဘိဓမ္မာတွေကိုသိမှတ်ဖို့ဟာအလွန်ကြီးပါတယ်ဒီလောက်သားမှုပြုနေမှုအဘိဓမ္မာအရာတွေဟာခံမှတ်နေတဲ့အခါဒီမြတ်စွာဘုရားနေတဲ့အခါမှာတောင်းမှ ဆုမှတ်ဖို့ရာခဏကြာကြာတော်တော်များများကိုပြုပြင်တတ်ပါတယ်။အဲဒီနှစ်ချိန်မှတပါးတခြားဆိုနေမှာတော့ဒီလှုပ်ရှားမှုပြုမှုမှုအမေအရာတွေကိုဆုမှတ်ရတာတခုခုမပြီးနိုင်မကုန်နိုင်မကုန်နိုင်အောင်ကိုများပြလာပါတယ်။ညာဘဝကမှဆုမှတ်နိုင်မှလည်းပြုလို့ပါကြားမဝင်နိုင်တဲ့တစ်ခုကိုတမားတို့အားကောင်းလာပြီးဒီအမေအရာတွေကို ပြုတာကဖြစ်ပြနေတဲ့ယောဂဝဏ္ဏဘောတွေပြုတည်လာတော့ဝိပဿနာဉာဏ်မျိုးဖြစ်လာပါတော့။ဒါကအောင်ရထားတဲ့အခါကိုယ်ရတဲ့အခါအောက်တဲ့ခါတဲ့အခါစားရတဲ့အခါမျက်နှာတက်တဲ့အခါရေကျတဲ့အခါအဝိဇ္ဇာတဲ့အခါအဝိဇ္ဇာတဲ့အခါအဝိဇ္ဇာတဲ့အခါဒီလိုတော့ကြတဲ့အခါကဒီမှာဖြစ်ပေါ်နေတဲ့လှုပ်ရှားမှုပြည့်နေမှုတွေကိုတစ်ခုမှမလို့ရအောင်စိတ်ကစက်ကိုအမှန်တန်ယူပါတယ်။ စစ်ပင်ကမခက်ပါဘူးပြလိုက်နေတဲ့အတိုင်းဆိုတဲ့အတိုင်းအရှိအတိုင်းစလိုက်ပါပဲဥပမာထိုင်နေရင်ထိုင်နေထိုင်နေထိုင်နေထားတယ်ထားတယ်ကိုရင်ကိုတယ်ကိုတယ်ထိုင်နေရင်ထိုင်နေထိုင်နေညောင်းရင်ညောင်းတယ်ထိုင်ရင်ထားတယ်စသည်ဖြင့်တိတ်ပြလိုက်တာပြလိုက်တဲ့အနေနဲ့ရှိမှတ်သွားလို့ဆိုရင်ဒါဝိပဿနာကြီးပါပဲအထုပ္ပမှာတော့ဒီအထေတွေလှုပ်ရှားမှုအသေးလေးအမူအရာတွေကို စိတ်မှတ်ဖို့ကြိုးစားတယ်လည်းပဲစိတ်မှတ်မှုတာကနည်းပြီးတော့မစိတ်မှတ်မှုတဲ့နေနေသွားတာကများပါတယ်။ဒါပေမဲ့ဒီနေရာတွေဟာတစ်ခုမှကြံစိတ်မှတ်ရမယ်ဝါရောရုပ်တွေကြီးပဲလို့စိတ်ထဲမှာအမြဲတည်းထားပြီးကိုယ်ကစိတ်မှတ်သွားလို့ရှိရင်တပြေးပြေးစိတ်မှတ်နိုင်တာတွေများလာပြီးနောက်ဆုံးမစိတ်မှတ်မှိုက်မိလိုက်တာတစ်ခုမှမရှိတော့ဘူးစိတ်မှတ်ဖို့ရအကျိုးမှရတယ်နဲ့ ကျွမဆရာလက်ကားမျိုးအမေရာကအစင်းနဲ့အစင်းနဲ့ဖြစ်ပေါ်လာပြီးပြုလုပ်ကလည်းအစင်းနဲ့အစင်းနဲ့မလို့ပြုလိုက်တဲ့အခြေအနေထိတွန်းကျင်လာအဲ့လိုကြအဲ့ဒီအခါမှာတတိသမารိညာအမနာအားကောင်းလာအဲ့မလို့အသေးစိတ်အမေရာကိုဒီနေ့လုံးဆက်ဆံနေအောင်ရှိမှပြီးမှာပဲစိတ်ဆူရဲ့ဒီနေ့မှုသမารိကလည်းတစ်ခေတ်အားကောင်းလာတယ်ဒီအတိတ်အမူအရာကိုဂရုမစိုက်တဲ့အရေးမကြီးဘူးလို့ယူဆပြီး စောဘောသဘောထားရင်တော့အဲ့ဒီယောဂီတော်တော်နဲ့တရားမရတော့တော်တော်နဲ့ဓမ္မရိမဖြစ်တော့ဒီအသေးစိတ်အမျိုးအစားမှတ်လို့အလေးအကျများလာတဲ့အခါကျတော့နည်းနည်းလေးလှုပ်လိုက်တာနဲ့စိတ်ကအလိုလိုရှိမှပြီးတော့ဖြစ်သွားတာပဲပထမအစမှာကအစလုံးဝဆောက်ရတော့ကိုယ်ကကြိုးစားပြီးတော့ပရိသတ်ပြီးရှိနေရတယ်နောက်ကြတော့ဒီလိုလိုရှိမှပြီးရှိမှပြီးဖြစ်သွားတာပဲ ဒါကြောင့်လည်းအခုပြိဒါဘုရားဒီအသေးစိတ်အမူအရာတွေကိုနေ့စဉ်ပြုလုပ်နေကြလှုပ်ရှားမှုနှောင်းအတိုင်းဆိုရင်ဉာဏ်နေလို့ရှုမှတ်ဖို့မလိုဘူးဒါကြောင့်အဖြစ်နိုင်ဆုံးဖြည်းဖြည်းဖြည်းနိုင်ရမယ့်ဖြည်းဖြည်းလှုပ်ရှားပြုမှုရမယ်ဓမ္မအဲ့ဒီလှုပ်ရှားမှုတွေကိုလိုက်ပြီးရှုလို့ရတယ်ဒီတော့ရှင်မကြီးဆရာတော်ပြောပြရတော့လူမမာနှင့်တူရာဖြင့်ရကြမထက်ပါလို့ အသေးစိတ်အမူအရာရှုမှတ်ရမှာဆုံးမထားတာယောဂီဟာလူမမာလို့မလောက်ချင်လောက်ချင်မရွေ့ချင်ရွေ့ချင်ဖြည်းဖြည်းကလေးရွေ့ရွေ့ကလေးအဲ့ဒါလိုလောက်တာတဲ့ဓမ္မအသေးစိတ်အမူအရာတွေကိုစိတ်လေးပတ်ပတ်ရှုလို့ရတယ်အဲ့ဒါတတိထားရဒီအသေးစိတ်လှုပ်ရှားပြုမှုတွေကိုရှုမှတ်နိုင်အောင်ဖြည်းဖြည်းပြုလုပ်ဖို့လိုအပ်ကြောင်း ရှိကဖြစ်ရတစ်ခုကိုမူလပါဏာကအထာကထာမဟာတတိပဋ္ဌာနာတုအဖွဲ့စာမျက်နှာ269မှာအခုလိုဖော်ပြထားတယ်။ဒီကမှာရှိရမထေရဘာဟာသူ့အန္တရာတိကတတိတွေနဲ့အတူစကားပြောနေရင်ကလက်ကိုမြန်မြန်ကိုးမိလိုက်တယ်။ဒီမှာဆက်ချင်းတဲ့လက်ကိုမူလကလာပြန်ထားလိုက်ပြီးဖြည်းဖြည်းလေးပြန်ကိုးလိုက်တယ် ဆရာမထေရဒီအတိအမှုကိုတွေ့ရတဲ့တတိတွေကနားမလည်နိုင်ကြလို့ဆရာတော်ကဘာကြောင့်လက်ကိုမြန်မြန်ကိုးပြီးမှတခါပြန်ပြီးဖြေးသေးကလေးကိုးတာကလေးဘုရားလို့ရှောက်တယ်။ဒီကဆရာတော်ကမောင်ပရင်းတို့ငါဟာတရားစတင်အားထုတ်တဲ့အချိန်ကစပြီးရှုမှတ်မှုလွတ်လျက်လက်ကိုဘယ်တော့မှမကိုးခဲ့ဘူး။ အခုသင်္ဘောနဲ့စကားပြောနေတဲ့အတွက်ရှုမှတ်မှုလွတ်သွားလို့လက်ကိုမရှုမှတ်မှုပဲငါကိုးလိုက်ပြီတယ်နောက်မှတရိယာလို့မူလနေရာပြန်ထားပြီးတော့ရှုမှတ်လို့ရငါလက်ကိုပြန်ကိုးခြင်းဖြစ်တယ်လို့ဆရာတော်ကြီးကမိန့်တော်မူပါတယ်ဒီဆရာတော်ကြီးရဲ့အပြုအမူကိုထောက်ထင်းအပ်ခြင်းလဲလှုပ်ရှားမှုအမှုမှန်တဲ့အမှုရာမှန်တဲ့ဖြေးဖြေးပြုလုပ်ပြီး မလက်တိုင်းရှိမှတ်ဖို့လိုကြောင်းနားလည်ရပါဒီကအခုပြောရတာတွေဟာလောရှိမှတ်တရားမှာစိတ်ရှိမှတ်ရမှာခံစားမှုရှိမှတ်ရမှာအသေးလေးအမေရရှိမှတ်ရမှာဈဉ္ညာရှောက်ရမှာပရိသာကရာအချက်ကလေးတွေကိုပြောခဲ့တယ်အခုဒီမှာရှိရရှုမှတ်ပုံကိုနည်းနည်းပြောပြရအောင်အခုဘုန်းကြီးပြောနေတဲ့အပိုင်းဟာ လက်တွေ့ကျင့်ကြံပွားများတဲ့အတိုင်းဖြစ်လို့လက်တွေ့ကျင့်ကြံရမှာတတိပြုရမယ့်အချက်ကလေးတွေအခုပြောခဲ့တာပဲအခုအဲ့ဒါလေးတွေတတိပြုပြီးတော့လက်တွေ့ကျင့်မှန်ရှိမှတ်ပုံကိုအရှင်းပြပဲပြောပြမယ်ဒီလိုပြောပြရမှာမဟာတတိပဋ္ဌာန်တုတ်ဒေသနာတော်ဤကိုအရက်လကားနဲ့ပြောပြမှာဖြစ်တယ်။ ပฏิပဒဝိပဒနာကိုအထုတ်တဲ့ပုဂ္ဂိုလ်ဟာဉာဏ်ဉာဏ်ကြောင့်အထုတ်ခြင်းထိုင်အထုတ်ခြင်းအသေးစိတ်ပြုမှုလှုပ်ရှားမှုတွေကိုရှုမှတ်အထုတ်ခြင်းလို့ပုံမှန်အထုတ်ရပါတယ်။အဲဒီသုံးမျိုးတွေကဉာဏ်ဉာဏ်ကြောင့်အထုတ်မှုဟာအရှိကံအာယုံအလွန်ထင်ရှားတဲ့အတွက်အထုတ်တဲ့ပုဂ္ဂိုလ်နဲ့အလွန်ပြည့်နေရတယ်။ဒါကြောင့်ဉာဏ်ဉာဏ်ကြောင့်ရှုမှတ်ပြီးမှထိုင်ရှုမှတ်တာကပိုကောင်းပါတယ်။ထိုင်ပြီးကြံတိုင်းမထိုင်ပြီးဉာဏ်ဉာဏ်ကြောင့်တင်ပါတယ်။ ဉာဏ်စသုမှတ်ပုံကိုရှင်နှမ်းမှာပြောရပါပြီအဲ့ဒီပြောတဲ့အတိုင်းခြေရရေရှားမှုကိုတတိကတိမလွတ်ရအောင်ရှိလိုက်ပါဘယ်နှမ်းနဲ့ညာနဲ့ကြွရဲခြားရဲကြွရဲလှမ်းခြားရဲတိုက်ပြင်မှတ်ပါအခုရမှာပမာအထုကမှာဘယ်နှမ်းနဲ့ညာလမ်းနဲ့ပဲအချိုးပြအောင်တစ်နေ့လောက်ရှိလိုက်နာဘယ်နှမ်းနဲ့ညာလမ်းနဲ့ မိနစ်တုံးပဲကြွတဲ့ခါတိုင်းမိနစ်တုံးပဲဒုတိယနေ့မှာအဲ့ခုတတိယနေ့တဲ့အခါကျတော့လမ်းနဲ့ညလမ်းနဲ့ဆယ်မိနစ်ကြွတယ်ခြားတယ်ဆင်းရန်တဲ့အချိန်မှာကြွရတယ်တန်းတယ်ခြားတယ်လို့ခြေတော့ကိုမှိုင်းပိုက်ပြီးတာဒီညာပြီးဆုံးနေချူအဲ့လိုရှင်ကောက်ဒီတိုင်းမှာစိတ်နဲ့တည်းရင်စိတ်ကိုရှုပြီးမှရှင်းလို့ပြန်ရှုပါတကယ်လို့စိတ်ခက်တာခြားတာကကြားရင်တော့ဒီညာကိုရက်လိုက်ပြီးမစိတ်ကိုစူးစူးစိုက်နေနေရှုပါ လုံးထစိတ်ဆင်းရဲလိုက်ကြတာမှပဲအင်းညာမျက်စိနဲ့ကြ။ဉာဏ်ကရှိတဲ့အခါမှာအဝေးလည်းမကြည့်ပါနဲ့။ဘေးလည်းမကြည့်ပါနဲ့။မကြည့်ဘူးလို့လည်းစိတ်ကိုဆင်းပြတ်ထားပါ။ကြည့်ရင်လည်းဖြစ်ပေါ်ရင်လည်းရှိတဲ့စိတ်ကိုကြောက်ကြည့်ထူးရှိပါ။ဒီလိုကြောက်ရရင်မပြတ်တော့ဘူး။မပြတ်တော့ရင်သမာဓိပြန်ထူပေါ့။တကယ်မသိဉာဏ်ဉာဏ်ဆိုင်အာရုံကြားသမဏဖြစ်ဖြစ်ဖြားတဲ့အတွက်မြေပိုက်ဉာဏ်ဆိုင်ကြတယ် ဉာဏ်ကြီးမိုက်ပြီးကြောက်ရင်ဘာမှမမြင်ရလို့ဓမ္မရိရတယ်လို့ထင်ရတယ်။အဲ့ဒီအထင်ကမမှန်ပါဘူး။မျက်စိမိုက်ထားလို့မျက်စိနောက်ကိုစိတ်ကမမာရပေတဲ့ကြောက်တဲ့လမ်းမှာမှန်ရလား၊ဘေးညာရောက်နေပြီလား။ဘယ်လိုမှတိုးမိလဲ၊မများတိုးမလဲ။ဒီမှာဆုံးမြန်နေပြီလား၊အဆုံးသေးလားကပ်ရင်မျက်မှရင်စိတ်ကဘာပြီးစဉ်းစားနေတတ်တယ်။ဒီတော့ဓမ္မရိမဖြစ်ပါဘူး၊စိတ်မနေပါဘူး။ဒါကြောင့်မျက်စိမိုက်ပြီးမလျှောက်ပါနဲ့။ မြတ်သိဖွင့်မျက်နာကြပြီးဉာဏ်ဆက်ပါဟုတ်တယ်လေခြေရောက်ကိုမကြည့်ပါနဲ့ခြေရောက်နဲ့နင်းကြီးကိုလည်းမကြည့်ပါနဲ့အလေးကြီးလည်းဖမ်းမကြည့်ပါနဲ့ခြေရောက်ကိုလေးထောင်လောက်ကိုဖမ်းကြည့်ထားပါသိရအားလို့တော့မျက်စိကြည့်ရတယ်မပါပါဘူးနဲ့အရှိကံခြေရောက်လှုပ်ရှားမှုဒီလိုကသိရအင်အားအလုံးကိုစူးစိုက်ထုတ်ထားပါခြေရောက်ကြွားတာတစ်ပိုင်း၊နှမ်းတာတစ်ပိုင်း၊ဆတာတစ်ပိုင်း၊ဖြူတာတစ်ပိုင်း၊ဖမ်းကြရပြီးအောင်ပြစ်လိုက်ပါ ဒီနေရာမှာခါတာနဲ့ဖြစ်လာတယ်ပြောကြမလို့ပြောရတယ်နားမလို့ရင်ဖြစ်လာတယ်ပဲခါလို့ဖြစ်နေပါတယ်ခါတယ်ဆိုတာကခြေတော့ဆန်းလာကနေပြီးအောက်ဘက်ကျန်းသူနေပြီးဒီကိုခြေတော့တစ်ခုကြီးလိုက်တာကိုခေါ်ရတယ်ဒါကြောင့်ကျန်းလာကဝိပဿနာလို့ပြောပါတယ်ဝိပဿနာဆိုတာထွက်လိုက်တာခြေတော့မထူရဲ့ဒီမိုင်းလေးကိုခေါ်ပါတယ်အောက်ဘက်ကတော့ဖြစ်တယ်လို့ပြောပါတယ်အောက်မထူဒီအချိန်တိုင်းကိုခါတယ်လို့ပြောတာပါ အပြင်းရတဲ့ကြွားတယ်နားနဲ့ခါတယ်လေပြေပြေခုံးနဲ့စိတ်စိတ်တဲ့အောင်ကိုးပြီးကိုးပြီးစိုက်တာရှိပြီးကြောက်ပါအဲ့ဒီသင်္ခါရရပ်ပြီးတော့လင်းတဲ့သင်္ခါရကိုရှိပါလင်းတဲ့သင်္ခါရကိုကြောက်သွားမှဉာဏ်ဖက်ချပြီးတဲ့အနေခါတဲ့ပတ်ပြီးရှိမှလည်းရှိမှသွားပါဉာဏ်ဆုံးကြောက်သွားရင်ခြာလည်းဉာဏ်ဉာဏ်ပြလိုက်ပါနဲ့ပထမရက်လိုက်ပါရက်တာရဲ့ရက်တယ်ရက်တယ်လို့ရှိလိုက်ပါ ရောက်နေတဲ့ခန္ဓာမမအမှုရာရဲ့အာယုပြုပြီးဆဲကြိမ်တဲ့နည်းနည်းရှိပါဒီမှာလောက်ခြင်းလို့လက်ပုံလိုက်ခြင်းနဲ့တို့ပြေပြေချာချာပြအောင်ရှိပါဒီမှာကိုယ်ကိုကိုယ်ကိုရွေ့ရွေ့လို့လဲပါလဲရင်တရွေ့ရွေ့လဲနေတဲ့ကိုယ်မူရာကိုပြအောင်လဲတယ်လဲတယ်လို့အကျဉ်းရှိပါစီရာလှုပ်ရှားမှုတွေလည်းပဲရှိနေပါတယ်စီရာကြတယ်လမ်းနဲ့ပြည့်တယ်ခြားတယ်လို့လည်းဒီလိုရှိနေပါတယ်လာလမ်းဘက်ကမျက်နှာပြန်မှု သိနေသိနေဖြစ်မျက်နှာနေမိတွေဖြစ်ရှိပါလက်ပြီးရင်ဆက်မကြောက်ပါနဲ့ဦးရက်လိုက်ပါဦးလက်ပါကိုဆယ်လုံးနဲ့နည်းနည်းရှိပါပြီးမှကြားတယ်လမ်းနဲ့ခြားတယ်လို့ရှင်ရရှိသွားပါနောက်ဘုရားရှင်ကအဆုံးရောက်ပြန်တော့လေအခုပြောရတဲ့နေ့တိုင်းရှိသွားပါကြားတယ်လမ်းနဲ့ခြားတယ်လို့ပုံမှန်ရှိမှရမှာရှိစိတ်နဲ့ကြောက်လောက်ကြမှုတော့အောင်နိုင်နိုင်နေနေရှိမှနိုင်လာတဲ့အခါမှာ ကြွားတယ်မားတယ်နှမ်းတယ်ခါတယ်လို့လေးလိုက်မှတ်ပါကြွားတယ်ဆိုတာခေါင်းကြွားလိုက်တာပါမားတယ်ဆိုတာခြေကြောင်းမှာခြေကြောင်းကမားလိုက်တာပါဒါကြောင့်ကြွားတယ်မားတယ်နှမ်းတယ်ခါတယ်လို့လေးလိုက်မှတ်ပါအဲ့ဒါနိုင်ရင်လာကြတဲ့အခါမှာကြွားတာနဲ့မကြွားဘူးလေမှဖြစ်ပေါ်နေတဲ့ကြွားခြင်းစိတ်ကလေးကိုတူအောင်ကြွားခြင်းနဲ့လို့ရှိပါပြီးမှကြွားတာမားတာနှမ်းတာခါတာလို့ရှိပါဒါကခြေတလန်းကိုငါးလုံးတိုက်ပြီးရှိတာပါ ကြွကျင်တယ်ကြွတယ်မတယ်လှမ်းတယ်ထတယ်လို့အစဉ်တိုင်းပြည့်ပြည့်ကြကြရှိနိုင်အောင်ပို့ပြီးဖြည့်ဖြည့်လျှောက်ပါဒီကနေ့ဒီလောက်ဆိုဒီလောက်ပြီးနာမည်ကြမှာဆက်ပြီးတော့ပြောရမယ်ဒီလောက်ဒီလိုပြင်နေဈဉ္ညာမှာတော်တော်ပြိထန်နိုင်လောက်ပြီးလို့အောင်လို့ဒါကြောင့်ဘုန်းကြီးတို့ရဲ့ဒီများဟာအခုပြပြကြတဲ့အတိုင်းပြိထားကြလေးတွေကိုပြိထားပြီးတော့ဒီကိစ္စကရှိတဲ့နဲ့အရှိက အာယုံတဲ့အောင်ဆုမှပွားများကြိုးစားအားထုတ်နိုင်ရတဲ့ဖြင့်အနိစ္စဒုက္ခအနတ္တသဘောမှန်ကိုသိတဲ့ဥပဒနာဉာဏ်လေးတစ်ဆင့်နဲ့တစ်ဆင့်ရင့်ပန်လို့မဉ္ဇဏ်ပညာနဲ့နိဗ္ဗာန်ကိုပြင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။